ဇေဖနိအနာဂတိကျမ်းအခန်းကြီး1အငယ်1မှ6ယူရရှင်ဘရင် အာမုန်သားယောရှိမင်းလက်ထက်ဟေဇကိအာမရိဂေဒလိတို့မှဆင်းသက်သောကုရှိဤသားဇေဖနိတို့ရောက်လာသောသာရဖျားဤနှုတ်ကပတ်တော်ဟုမူကားပြည်တပြည်လုံး၌ရှိလေသမျှတို့ကို အကုန်အစင်ငါတုတ်တင်ပယ်ရှင်းမည်ဟုသာရဖျား မိန်တော်မူ၏လူနှင့်တရိษံတို့ကိုပယ်ရှင်းမည်မိုးကောင်းကင်ငှက်နှင့်ပင်လယ်ငါးတို့ကို၎င်းအာရမလူတို့နှင့်တကွပြစ်မှားเสียအကြောင်းတို့ကို၎င်းငါပယ်ရှင်းမည်မြေတပြင်လုံး၌ရှိသော လူတော်ဝါတို့ကိုလည်းငါပယ်ရှင်းမည်ဟုသာရဖျားမိန်တော်မူ၏ ယုဒပြည်သူယေရုရှလင်မြို့သားအပေါင်းတို့ကိုငါတိုက်၍ဤအရ၌ကြံကျွင်းသောဘာလဖျား၏တပည့်တို့နှင့်ယေပရောဟိတ်အမျိုးမျိုးတို့ကို၎င်းကောင်းကင်တစားများကိုအိမ်မူပေါ်မှာကိုးကွယ်သောသူသာဝရဖျားနှင့်မာလခဖျားကို တိုင်တီလျက်ကျိန်ဆူကိုးကွယ်သောသူတို့ကို၎င်းသာဝရဖျား၏နောက်တော်သို့မလိုက်ဆုတ်သွားသောသူ ထာဝရဘုရားကိုမရှာဖွေမမေးမြန်းသောသူတို့ကို၎င်းငါပယ်ရှင်းမည်။7အရှင်ထာဝရဘုရား၏ရှေ့တော်၌ငြိမ်ဝပ်စွာနေကြလော့။ထာဝရဘုရား၏နေ့နီးပြီ။ထာဝရဘုရားသည်မိမိယဇ်ပွဲတော်ကို ပြင်ဆင်၍၊ပွဲဝင်သောသူတို့ကိုသန့်ရှင်းစေတော်မူပြီ။8ထာဝရဘုရားပွဲခံတော်မူသောနေ့၌မင်းများ ဆွေတော်မျိုးတော်များနှင့်ထူးခြားစွာဝတ်သောသူများအပေါင်းတို့ကိုငါစစ်ကြောမည်။သူတပါး၏အိမ်တံခါးခုံကိုကျော်၍အနိုင်အထက်ပြုခြင်း၊လှည့်စားခြင်းအားဖြင့်ရသောဥစ္စာနှင့်မိမိသခင်၏အိမ်ကို ပြည့်စေသော သူ အပေါင်းတို့ကိုလည်းထိုနေ့၌ငါစစ်ကြောမည်။ထာဝရဘုရားမိန့်တော်မူသည်ကား၊ထိုနေ့၌ငါးတံခါးဝမှာအော်ဟစ်သံကို၎င်း ဒုတိယမြို့၌ငိုကြွေးမြည်တမ်းသံကို၎င်း၊တောင်ရိုး၌ပြင်းစွာချိုးဖျက်သံကို၎င်းကြားရ၏။မတ္တေရှအရပ်သားတို့၊ငိုကြွေးမြည်တမ်းကြလော့။ကုန်သည်အပေါင်းတို့သည် ပြတ်ကြပြီ။ငွေကိုဆောင်သောသူအပေါင်းတို့သည် ဆုံးကြပြီ။ထိုကာလ၌ငါသည်မီးခွက်ကိုကိုင်၍ယေရုရှလင်မြို့ကိုစစ်ကြောမည်။ထာဝရဘုရားသည်ကျေးဇူးကိုလည်းမပြု အပြစ်ကိုလည်းမပေးဟုအောက်မေ့လျက်မိမိတို့အ내အဖတ်ပေါ်၌နေရာကျသောသူတို့ကိုငါစစ်ကြောမည်ထိုသူတို့၏ဥစ္စာကိုသူတစ်ပါးလူယူ၍သူတို့၏နေရာသည်လူစိတ်ညံလျက်ရှိလိမ့်မည်အိမ်ကိုဆောက်တော်လဲမနေရကြစပြည့်ဥယင်ကိုစိုက်တော်လဲစပြည့်ရေကိုမတော့ရကြသာဝရဖျားဤနေကြီးနီးပြီနီးပြီ အလင်းမြန်လာ၏ထာဝရဘုရား၏နေ့တည်င်းသည်နား၌ခါ၏ထိုနေ့၌သူရဲသည်အော်ဟစ်လိမ့်မည်ထိုနေ့သည်အမျက်ထွက်သောနေ့ဆင်းရဲပူပန်ခြင်းကိုခံရသောနေ့တုတ်တင်ပယ်ရှင်းဖြစ်စည်းရာနေ့အလင်းကွယ်၍မှောင်မိုက်သောနေ့မိုးအုံ၍ထူထပ်သောမှောင်မိုက်ဖုံးလွှမ်းသောနေ့ခိုင်ခန့်သောမြို့ မြင့်သောရဲတိုက်တို့တစ်ဖက်၌ တဘိုးမှုတ်၍ကြွေးကြော်ရာနေဖြစ်၏သူတို့သည်သာရဘုရားကိုပြစ်မှားသောကြောင့်သူတို့ကိုငါညှင်းဆဲသဖြင့်မျက်စိမမြင်သောသူကဲ့သို့တွားကြလိမ့်မည်သူတို့အသွေးကို မြေမှုန့်ကဲ့သို့သွန်း၍အသားကိုလည်းမစင်ကဲ့သို့မှတ်ကြလိမ့်မည်သာဝရဖျားအမျက်ထွက်တော်မူသောနေ့၌သူတို့ရွှေငွေသည် သူတို့ကိုမကယ်တင်နိုင်ရာ ဒေါသအမျက်တော်မီးသည်တပြည်လုံးကိုလောင်လိမ့်မည်ပြည်သူပြည်သားအပေါင်းတို့ကို အလင်းအမြန်စီရင်၍အကုန်စင်တုတ်တင်ပယ်ရှင်းတော်မူလိမ့်မည်